အဲ့ဒါလိုအဲ့ဒါလိုဘာမှဟောဟောကူမောကအိန္ဒိယပြည့်တော်မူပြီးတာနဲ့ပဲမဲအောင်တရားဟောနေရတယ်။ဒီစိတ်ဓာတ်တွေမြင်တော့ဆိုပြီးဟောရတာ။မဝတရားတော်တွေဟာမမလို့မလို့မြင်လို့အခုကလေးကြီးကဘာမှမပင်နဲ့စာအုပ်ကြီးနဲ့ 50တအုပ်ထင်နေရှိတယ်တရားတော်အဲ့ဒါများတယ်ဒါအဲ့ဒီမှာအဲဒီအိတ်တာမစ္စရိယမနာလိုတဲ့တရားဝင်လိုတဲ့တရားဆိုတာအဘိဓမ္မာမနာပြုတော့ပေါ့ပြီးထူတတ်ပေါ်မှာ သာဖြစ်စဉ်မဟုတ်ဘဲနဲ့အိန္ဒိယအမေနဲ့သာဖြစ်တဲ့ဒီဟေကပုဂ္ဂိုလ်တွေကြတော့လည်းပဲသမာဓိကပုဂ္ဂိုလ်တွေတော့ပို့ပြီးတော့စိတ်တမစ္စည်းကများလာသမာဓိတောင်မှစိတ်တမစ္စည်းကများလုံနေလို့ဆိုလို့နေလို့မကောင်းတာအာအရိဒံအရိဒံအရိဒံတွေမှာပြီးတော့အိဗာမစ္စည်းကများတယ်ဆိုတော့ဘယ်လိုလုပ်နေကြရရှိပါလဲ ကြောင့်ဗမာပြည်လူရှိရတာဟာတိုင်းငယ်ပြည်ငယ်မတင်ကြဘူးရှိရတော့လည်းပဲကိုယ်ဗုဒ္ဓဘာသာတရားကိုယ်လူမျိုးရဲ့ဒလိထုံးတာကိုယ်လူမျိုးရဲ့ဇာတိစိတ်မျိုးစိတ်ထမ်းတော့ကိုတော်တော်မျိုးပြောတာပဲမဟုတ်လားဒီဥဒ္ဒလကတော့ဘုရားကံကတ္တမှာကံကတ္တဗမာဗမာကျောင်းမှာတရင်တော်ကနောက်တော့ ဗုဒ္ဓဂယာမှာသတင်းတော်ပြီးတော့ပွဲလွန်ပြန်တော်မူသွားတာ။အော်ဘယ်လိုပြောလဲဆိုတော့ဒီကံကတော့အိန္ဒိယကိုလာဝင်ဒန်းဒန်းလေးစိတ်ကိုဆင်းနေစေကြတော့အရှင်ဘုရားဗန္ဒနာရှိတဲ့ဒီမျိုးတရားတွေအကုန်ဆုံးပြဖို့ပါတော့ဒီလိုမျိုးသင်ကြားအိန္ဒိယမျိုးဖြစ်တယ် ပြောတာဘုန်းကြီးကဘုန်းကြီးကပြန်နေကြတယ်ဘယ်လိုပြောလဲဘာလို့လဲမှာသင်ရတာတဲ့သင်ရမှာရှိတဲ့ဘုန်းကြီးတရားတွေအကုန်နှုတ်ကြတာတဲ့အဲ့ဒါကိုကြည့်ရင်သင်ရအင်းရမှာမင်းရဘူးတဲ့ဘုန်းကြီးတရားတွေကပါလို့လဲ ဝိတုပါဥပ္ပခာအာဘုမေဘာဘာလို့လည်းမြေလို့မရဘူးတော့တနာတော့တနာလို့လည်းမြေလို့မရဘူးတော့ဒီလိုဆင်းလာတာဝမ်းသာနေရုံနဲ့လည်းမြေလို့မရဘူးတော့အဲပုဗ္ဗံလည်းကိုမြေလို့မရဘူးတော့ဟုတ်တယ်ဟုတ်တယ်အာသူတို့လည်းတော့ကိုယ်ကပြန်ပြီးချိန်နိုင်ချိန်နိုင်ချိန်နိုင်ချိန်နိုင်မြေလို့ရတယ်ဒါကြောင့်ဒီလိုနေရာတွေမှာဆိုလို့ရှိရင် စိတ်စိတ်နဲ့လည်းစိတ်စိတ်နဲ့ခံပြီးတော့ဆင်းဆက်ဆင်းဆက်ပြီးအနာလာတာအဲ့ဒါလို့ဆိုရဒီကလေဗင်တန်နဲ့ဒေဝကလည်းတော်တော်များပါဘူးဒီကဓမ္မတရားဒီလိုဥရပပဆိုတာဒီကလည်းဓမ္မပတိကလုံနေတာပေါ်လေဓမ္မပတိကအကျေပဲရှိရဘူး သူပြပြရတာဒါနဲ့နောက်ပိုင်းတော့ဘယ်သူမှသူဟောတာပြောတာမင်းမခံတာဘူးပန်းကောင်းတော့ပတူကအမှုရပါတော့ဥလိလာလည်းမပန်းကလာကလည်းမပန်းဒါရကလည်းတရားထဲတယ်အတ္တရာတော့အခုဝေးနေတော့ဒါပေမဲ့ဘုရားကြတော့ယထာဆင်းရဲမှာပြောရတဲ့ဒီကဘုရားမသိဘူးလေအဲ့ဒီနေဒီမှာရဲ့ အဲပြည့်စုံလေးကဆင်းရဲတဲ့သူတာဆင်းတာပြုလည်းမေ့ပါကြတယ်သူကယထာနဲ့တာပါတော့မာဘာရဏဘုံလို့ဒီပါလွန်မှာမန္တပဒနဲ့အနာကလာတွေနေကြည့်တဲ့အခါကျတော့ဒီပြည့်နဲ့ဒီကလွန်ရပြီဆိုတာပြီးတော့ဒီကနေ့အဲ့ဒီပါသူဆင်းလိုက်တယ်ဒီလိုတော့ဖွင့်လို့ရပဂိတာဘုံလို့ရယထာဘုံမှာရှိလို့ဘယ်ပုံရှိတယ်လဲ ဆက်လို့ကလည်းမမေးတတ်တော့သူ့အကြောက်ရရင်ဒီမှာမှသူသင်္ခဏုတ်တပ်ပညာနဲ့အကျံတော်တယ်။ဒါလို့လည်းလို့ဆိုအိတ်တော်ကဆရံတရဆော့ထုတ်လိုက်ခဲ့ပြီးတော့အဲ့ဒီဘုရားတော်ကကလတော်ရမှာဆရံလက်ကျမှတ်ပြီးတော့ဘုရားတော်ကဆရံမှတ်ပြပြီးတော့ဘုရားဘောဓိတာကိုလိုက်ပြနိုင်တဲ့ကလာစုလို့ရှိရင်နာကတစ်ခဲသိနေတယ်လို့ပြောတယ် မမလိုအဲ့လိုလာလေအဲ့လိုလာအရှင်မြတ်နဲ့ဗုဒ္ဓဘာသာတတ်တဲ့ကလာတွေဆိုတာဥပမာပြည့်လို့လေအဲကလာတွေကလာပြီးအာဘုရားကျွန်တော်တွေ့တယ်နော်အဲ့ဒါလာလိုက်ခဲ့ဆိုပြီးလက်မှတ်ပါယူပြီးတော့အဘိဓမ္မာဘုရားပြန်ပြီးတော့တွေ့ပေးလိုက်တယ်တဲ့ဘယ်တော့ရပါတော့လဲ ဆိုလို့ရှိရင်တော့အဲ့လိုလုပ်မလားဒါကလည်းဆန္ဒလို့ပြောမှဒီလိုတရားတော့ယူမှာမဟုတ်ဘူးဒါအမှန်တော့ဆိုတာပဲအဲ့ဒါဆိုတော့အဲ့လိုအဆိုးတွေရှိတယ်အကောင်းကြတယ်လို့ခုနပြောလို့ဘုရားရှင်ကဘုရားလို့ပုံစံလို့မဟာပနာကံဒီလိုပုံစံလို့ဒိဋ္ဌိကျေပုဂ္ဂိုလ်တွေအကောင်းဒိဋ္ဌိကျေပုဂ္ဂိုလ်တွေပေါ်လာတော့ဒါ အဲ့ဒီမှာစိတ်နေစိတ်ထားအထက်အောက်ကွာဟလင်းမလို့ဒီပါလေးကလည်းအထက်အောက်သိကွာဟတာပဲမပြီးတော့လေကအလက်ထောင်းပေါ်မှာတော့အိမ်မက်ဒီဒီပေါ်မှာတော့နေဒီပေါ်မှာတော့အိမ်နိုင်ကြဒီပေါ်မှာတော့ကလေးဟောရတိုင်းတော့ခါတိုင်းကအလုပ်ရတော့ခါလို့အဲနေစီလည်းဒီပေါ်နေဒီလည်းဒီပေါ် ကတ္တမှာရောပုံမှန်မှာရောများပါးဖြင့်ကာလကတ္တမှာများပြီးတော့ပုဂ္ဂိုလ်ကြတော့ဆင်းလာလို့တာအင်းကြီးရခိုင်ကြီးကဘုရားလူဒါမင်းနဲ့ဒီလိုလိုက်လာမကိနိုင်ဘူးတို့အဲ့ဒါတော့ငယ်กว่าမှာဒါကြတော့အဲ့ဒီအင်းကြီးရဲ့နာမည်ကအင်းနဲ့နာမည်ကိုပြောတဲ့နာမည်ဖြစ်နေတာလားမဖြစ်ပါဘူး ဘယ်လိုဆိုရမလဲမတ်တာပြောလို့ပြောတာဆိုတာလည်းသူပြောရလေဒီအိမ်ပါမူကရိယာဒီဘာတန်ခါဆန်းတာမနာလို့တာမိမိနဲ့ပတ်သက်တာကိုဒီဘာဆက်ဆံတာမမြင်ရမကြန့်နိုင်လေဆိုတော့အိမ်ပါမူကရိယာဒီ ပြေတံမုပ္ပရိအစကပြောခဲ့တဲ့ဇံဒုကဇလန်းလို့ပဲဇလန်းအစကတော့အတူတူပဲဘုရားကကျောင်းထိုင်နေတာအတူရမယ်ဒီမှာဖေးတူကြောင်းနေတာနဲ့ဒီမှာဖေးနာဇန်မှာအာရမီတပါးကြွလာတော့အဲဒီဇန်မှာအာရမီကို ဝါရကြီးနေကြတယ်တန်တကာလည်းပိုးကြီးနေတယ်ဒါကအဲဒီယဟနာအာရံကိုဝါရလာလို့ဆင်းလာနိုင်ပြီးယဟနာအာရံကပြန်တော့ပြိပတ်မှာတော့တော့မင်းကြတာတန်တကာလာပြီးပြင်တယ်ဒီကတတိတော်ဘုံကြီးနဲ့မပြန်ကြတော့ဒီတော့အဲဆင်းတဲ့ကြတာကိုအပ်တယ် ဘယ်နာအာရမိရလဲအာရမိကိုရလဲပဲသိသိနေပြီးလက်ခံလိုက်လိုက်ပါဒီကလည်းပြန်ပါတော့ဒီမှာပိတ်မှာဆက်ပြည့်ပြောတော့တယ်လို့နားကြလားနားရတော့ကျန်းနေပုံကသင်လာတော့အဲဒီပုံကလာတော့ငါဘာလို့ဒီတိုက်ကြတော့ ။ရာဇဝါဘာရောငါကြမ်းကြပါရောဒီကိစ္စတွေပြည့်ပြည့်ဒီမျိုးနေကြတော့တကယ်လို့ကဒီပိတ်တဲ့ဟာငါကြမ်းဖြစ်နေတဲ့ဆိုလို့ရှိရင်တော့ငါဘယ်သူမှမြုပ်ရောက်ကြတော့မှမဟုတ်တော့ဘူး။အဲ့ဒါလို့ဆိုပြီးတော့အာရမုတ်ပေါ်မှာ လူတကာတော့ကပြည်နေတာကိုမနာလို့တော့ပုတ်ဖြစ်တယ်။ဒါကမိမိရဲ့ပကာပကနာကဒီအာရုံကိုကိုယ်ကြီးကိုပြည်နေတာကိုမနှိမ့်လို့တော့ပါပေါ်မလား။ဒီကမစ္စရိယဟုတ်ကဲ့လား။ပကာပကနာအမျိုးပကာပကနာမှာ ဒကာရမကိုဒကာနဲ့ဆက်ဆံတာမကြောက်တာမမင်းလို့တာဒီလိုမျိုးဆိုရတာဖြစ်တယ်ဒီကအဲ့ဒါဒီဘက်ကိုငင်းငင်းတာအောင်မြမတော့ရဟနာမမဘူးဒီနေ့ကကြံပြီးစဉ်းစားပြီးဟုတ်တယ်အဲ့လိုလည်းမပြောပါဘူးဒီနေ့လည်းတလူလူတလူနေတယ်ဒါကြောင့် ပိဋကမိပရိယတရားနှုတ်ဆက်နေလေဟုတ်ကဲ့လားဒီလောင်းနေတာပိဋကမိပရိယကဒီလောင်းနေခလို့ရှိရင်လေသဘာဝရိုးတော့ပြအောင်အောင်တော့ဒီလောင်းနေကြားလို့လားသေတ္တသေတ္တအာအောင်ဒီလောင်းနဲ့ဥပ္ပါမေကရိယဒါပါဥပ္ပါကြားလို့လား နာပဲပြတဲ့ဘယ်ကနေလာတော့ဟမ်အဲဘယ်လိုပြိုင်နေကြဘူးလားပြေပြတဲ့အာန်တောင်မှပဲပူလောင်နဲ့ကုလမိကရိယာတော့ကြားဘူးလားဘယ်မှာကြားဘူးတော့ပါတော့ တွေကြောက်ကိုအင်းရောကုန်နေတာဖြစ်တော့အဲ့ဒါကဥဒ္ဒမုဂရိယကြောင့်မဟုတ်ဘူးလောဘကြောင့်လောဘပူတာဟုတ်လား ဒီကဘယ်မှာတတ်မဲ့တဲ့လောဘပူလောင်တာအဲ့ဒီလောဘလောင်တာလောဘမျိုးအမြောက်ခံရလို့ဒီကဘအမှာဖြစ်ရတာအိမ်မှာမရှိရမျိုးအမြောက်ခံရလို့လောင်ပြီးပိုးပိုးပေါ်အံရင်မရဘူးသေးတာမကြဘူးလို့ပြောရမလားအဲခက်ပါရဲ့ဒီလိုကလေးကဒီတရားကိုတော့ဆုံးတယ် ဘယ်မှာဒါကပြည့်စုံပြည့်ရတဲ့အဆင့်ကိုပြောတာဦးနော်ဒါကမြတ်စွာဘုရားဟောဖို့ပါဠိတော်ဒီပနာမှာကိုတက်ရောက်လာတဲ့အကြောင်းအရာအရှင်ဥပါလိမတိကရာမြတ်စွာဘုရားလက်ထက်ကရှိတယ်ဥပါလိနှစ်ပါဠိရှိတယ် ဒီနည်းဟာဥပဒေရတဲ့ဒီနည်းကဥပါလိယနောက်တစ်ခုကရေလေဥပါလိခေါ်တယ်ဒီနည်းဟာဥပဒေရတဲ့ဒီနည်းကဥပါလိရတော့တာဂုဝိနနာ6ရောက်ယဟန်ပြတဲ့အခါကျတော့အဲ့ဒီ6ရောက်ရဲ့သတ္တာကိုဥပါလိ ဒံရိခံစေနနာဥပါလိပေါ့ဒီကလည်းပဲလိုက်ပြီးတော့ယဟန်ကြီးကဒါပေမဲ့နောက်ဆောက်ကအရှင်နိရောဓတို့အရှင်ကြီးနီလာတို့အရှင်တကူရဲ့အရှင်ဒေဝဒတ်တို့အရှင်အနန္ဒာတို့ပေါ့၆ယောက် ဒါဝဟန်ပြီးတော့ပြည့်ရဖတ်တာဒီကလည်းမရလိုက်ဝဟန်ပြီးတော့ပြည့်ရဖတ်တာဒီကဥပါလိနာမည်ဥပါလိဖတ်တာဒီဆိုတာဟာဒါဇာတ်နေရပဲအခဏတာဂိနေနဲ့ဖတ်ရတာခတိယဇာတ်ဇာတ်နေရပဲအဲဒီနေရာမှာကြတော့တမျိုးတရရပြီအဲ့ဒီတာဂိနေနဲ့ဖတ်ရရဲ့ အဲ့ဒီဖတ်တာကိုဥပါလိရဲ့မြတ်စွာဘုရားကယဟန်သိသေးတယ်ခွန်တိုင်းကိုသွားတော့ခါကြတော့ဘယ်ရောက်တော့ဘာဝိနနာဖရကမြတ်စွာဘုရားကိုဥပါလိရဲ့အရင်ယဟန်ပြုသေးတာဘုရားတော့တတိတော်တွေနောက်မှယဟန်ပြုသေးတာဘုရားတော့လေတော့ဒါကြောင့် ပိဋ္ဌာလေးကဇမ်းနေနဲ့တပည့်တော်တွေကဇမ်းနေတယ်တပည့်တော်တွေအရင်ယဟန်ပြုလို့တရားမှန်မှယဟန်ပြုရင်တော့သူကဝံနေနေမယ်ဝံနေနေတွေကဝံနေနေတယ်ဆိုလို့ရှိရင်တပည့်တော်တွေကမာနတက်နေတယ်အဲ့ဒါဒီကတဏှာဥပါဒ်ဖြစ်တဲ့တပည့်တော်တွေတော့ စိတ်ခါကြည့်ပြီဆိုတော့ကကြတပည့်တော်တွေကသူ့ကိုဥချရတာပါတော့ဘာဝနာဖင်းလာကဒီလိုဆိုရင်တပည့်တော်တွေကနာနာကိုကျေးဇူးမှာပြီးရအကြရတော့နာနာကိုကိုကိုနာကြည့်တဲ့နာနာကိုချိုးနေလို့ဒါနဲ့အဲ့ဒီဥပါလိယဉ်နေမှန်းပြီးတော့အဲ့ဒီဥပါလိကနောက်ကြတော့ဒီနည်းမှာဥပဒေရတယ်ဝိနည်းကျမ်းဂန်တွေပြညာတဲ့ပုဒ်တော်ဝိနည်းတွေပြညာတဲ့လိုက်ပြီးလိုက်နာတယ် ပြင်ကြံတယ်ဘာကြောင့်လဲဝိနည်းဥပဒေရပထမတန်ခါနာပင်တဲ့အခါကျတော့ဝိနည်းပိဋကကိုတန်ခါနာပင်ရတော့အပြန်ဥပါလိကမေးရတယ်အပြန်နာနာကဖြေရတယ်အမေးဖြေအဲ့ဒီလိုလုပ်ရတော့ဒါနဲ့အဲ့ဒါကဥပါလိက ဘယ်လိုမျိုးပြောတာဥပါလိမ့်မယ်။ဘယ်လိုပြောတာဥပါလိရတာသတ္တဝေကဖြစ်တဲ့ဥပါလိမဟုတ်ဘူး။တထေကဖြစ်တဲ့ဥပါလိ။ဥပါလိတထေဆိုတာအမှန်တရားနဲ့ကြည့်တဲ့ဒီမျိုးပါ။ချမ်းသာလင်းလို့ဒီကဒီမျိုးမှာပထမဆုံးရောက်တဲ့ဘာဝနာကလည်းနိဗ္ဗာန်ဘာဝနာ။နိဗ္ဗာန်ဘာဝနာဆိုတာဒိဋ္ဌိပဲလို့ အများကြီးကပြောမယ်ဆိုမိကံထနာပပုဒ္ဒနာပရောကမိကံထဒီဥပါလေးကံမြင်ကြတဲ့ဘုန်းကြီးသာသနာ့ဝိပါခုပေဒီတရားဝေကံမြတ်တရားဝေတခါပြောပြီးတော့နာမိကံနာသာသနာကအရင်လုံးရောက်တော့ နိဗ္ဗာန်ထရတဲ့ဒီဥပါလိယကိုးခဲ့တဲ့ဒိဋ္ဌိတွေအမှန်တန်ကြည့်ပြီးနေလေဒီကနေ့ကိုးခဲ့တဲ့ပစ္စည်းတရားတွေလည်းပုံတမ်းနဲ့ထောက်မှန်တော့ဒီအိမ်မှာဆိုလို့ရှိရင်နိဗ္ဗာန်ထရတဲ့ရေအိုးရင်တစ်ခေါက်ဖြစ်တယ်တဲ့ဒီလိုပါလို့တော့နိဗ္ဗာန်ထရတဲ့ရေအိုးရင်တစ်ခေါက်ကပါပြောတာနိဗ္ဗာန်ထ ခြားအပန်းမရှိအစည်းမရှိလေကလာလေတဲ့အချိန်မှာဖက်ကနေချိန်ဖက်စာရနေချိန်စာဒီလိုဖြစ်တာအမှန်တော့ကြာမြင်ရဘူးဒါနဲ့မြတ်စွာဘုရားပြင်းကြတော့ဒီတထေဥပါလိယဒီမှာသိစရာကြီးတွေတွင်ထားတဲ့ဝါရတွေ ဝါဒတွေဟာဝါဒတွေအမှန်ဝါဒအမှန်တွေပဲလို့တိတ်ထင်းတာယူပြထားတာကိုဒီပြတာကမြတ်စွာဘုရားရဲ့အယူဝါဒတွေကြားရတော့ဒီပါဠိစိတ်ထဲမှာပြန်ဖြစ်တဲ့အံခေါ်ရမှာကဒီလိုဒီလိုယူဝါဒရှိတဲ့မေတ္တာပြန်လိုက်ခြင်းနဲ့ငါ့ဆရာရဲ့ဝါဒမှာငါတတ်တဲ့ဝါဒမှာပြန်လိုက်မယ်ဆိုလို့ရှိရင်ငါခေါ်ရမှာမှန်ပါ အဲ့လိုစိတ်ထဲမှာဥပါဒိယပေါ်တယ်ပေါ်တော့သူ့ဖရာကြီးတွေကိုခွန်နိုင်တယ်သူ့ဖရာကြီးတွေပေါ်တယ်ဒီနေရာတော့ဒီလိုတော့ကောရမဒီလိုကောရမနဲ့တွားပြီးတော့ဝါရပြောင်းနေတယ်ဒီလိုကောရမလောက်ပေါ်တော့ တပည့်တော်ရဲ့ဆရာဘုရားနဲ့ဖြစ်တဲ့အရှင်ဘုရားကြားနဲ့မပြောင်းလိုက်ပါဘူးတပည့်တော်နဲ့ပြောင်းလိုက်တာနဲ့ပဲရှင်ဘုရားနဲ့ပြတ်မှာပါဘုရားနဲ့ဗာမဏိယမဒိနဲ့အထင်လို့ရလားအထင်ကြီးတယ်အထင်လို့ရမှာမဟုတ်ဘူးအထင်လို့ရတယ်မဟုတ်ဘူး အထုတ်တဲ့ခေါ်မှာတာဝေကူကကျောင်းမှာနှွားတုံးပါတော့အဲဒါကဘုရားကဘုရားကမှန်ပြီးတော့တာဝေကကျောင်းနဲ့ဒီလိုမှဘယ်လိုပုံစံလဲကျောင်းနဲ့ဒီလိုမှတာဝေကဘုရားမနေ့ရေးရလို့ဆိုတော့အနာဘူရဖူရဝါဒပိဋကဘာသာယဟန်သိဇမကတရားပြတယ် ဒါကြောင့်လည်းတရားထုတ်တဲ့လူများလူတဲ့လူများလာပါလို့အကျဉ်းချတာဖိတ်ပါရလို့မလို့သာပြီးတော့တရားအထုတ်ဖို့ဒီကနေ့အခါကြတော့တော့ဒီဟာဝိင္ကမထံကိုနှစ်ပေါင်းများစွာအထုတ်ထားပြီးဖြစ်တဲ့အဘောတော့ဒီအဘောဒီဥဒ္ဓမရဲ့တရားဝက္ခဏာအထုတ်လို့ထူးခြားတယ်လို့ဒီပါပခုနာကိုဆားကြတာဘူးတဲ့ ရှိတဲ့ဒါနထူးခြားတယ်လို့ယူဆရပါဘူးတဲ့ခလလာပါလို့ဟောအဲခင်သေးတာပါခုပါခုထေရဝါဒကမြန်လာပြီးပုဒ်ဒီကတိတရားပြလို့ပါလို့နဲ့လဲလိုက်တာငါကဇင်းကလေးကမြေပေါင်းသားကအာထုတ်ပါတော့လို့ဒါနဲ့မဟုတ်ပါဘူးလို့ဒီလိုအမှုတာတော့ဒါပေမဲ့တရားအာထုတ်တဲ့အခါကျတော့ အာအပင်လာအံတဘောကြလျာဆက်တူဒီဆက်တူဒီဆက်တူပြည့်ရတာပဲ။နောက်ဆုံးကြတော့ဘယ်လိုရေးလဲလို့ဆိုတော့ကနဖန်ဒီလာမဝိုင်းများစွာအထောက်နေကြတဲ့အနိုင်နိုင်ငံပါတော့ထေရဝါဒရဲ့ဒီပฏิပဒံကနဖန်ဟာသိကြသလားရိုးရိုးစင်းစင်းလေးနဲ့အရင်အမှန်တန်အရာရောက်တဲ့အတွက် အနောက်ပိုင်းလူပိုင်းသားတွေနဲ့အပွင့်နေရတဲ့လူလန်းတာပဲတဲ့ဒီလိုမျိုးတော့ဒါပထမမှာတော့မသိတော့ဘာမှမသိတော့အရှင်းသေးတော့လက်တွေအထောက်ကြည့်တော့ဟဲ့ကြည့်ပါလားအဲ့ဒါဒီဒီမြတ်မြတ်ကအထောက်လာတော့ဘုရားမထာကြီးကပြည့်ပြလာဘူး အနာတိုင်းမှာနာပုတ်နေရတဲ့ကမ္ဘာမှာပဲတဲ့အဲဒီကလေးကလည်းအဲ့ဒီတိုင်းပဲအနာပုတ်ဖရာကြီးတွေကသင်တယ်ဖရာကြီးကသင်ပေးဘူးအနာမှာတော့ပြောမှတော့ဒီတလူသင်္ကြန်ရမှာမင်းနဲ့တိုင်တက်ပြောင်းလိုက်တာမဟုတ်ပါဘူးကြားနေတာပဲအလုပ်စိတ်စိတ်စိတ်ပါလို့ဒီလိုပြောမှတော့ဒါမှမဟုတ်ဥပါလိယအခြေအနေထပ်ပြီးတော့တိုင်းမှာနောက်ဆုံးကြတော့ ပြရလဲဇာရကလည်းပိတ်ပြန်နေတာကိုပိုက်ဆံကလည်းပြီးအမှန်တရားတွေတွေ့ထားတဲ့ဒီဒိဋ္ဌိဆရာဘုရားကြီးတွေကိုယ်ကိုယ်ထားတဲ့ဆရာကောင်းတကြီးလည်းဖြစ်တာကိုဆရာကောင်းတကြီးဖြစ်ကြံကိုပြနေတာ။ငါကောင်းကြတာအခုနောက်ပြောနေရတော့ပြောရတော့ဆရာကြီးကဥပ္ပလူမတန်းနဲ့ ဒီနိဗ္ဗာန်မှာအာဝတ္တမမာယာတတ်တယ်အာဝတ္တမမာယာကမင်းစိတ်ကိုလဲသွားအောင်လဲသွားတတ်တဲ့မာယာတော့သူကတတ်တယ်တဲ့အဲ့ဒါသူလဲသွားမှမင်းမခံနိုင်ဘူးတဲ့ဒီကနေ့အမေမက်ဆက်ပြေးတယ်မဘလောက်တောင်ထင်သေးရအောင်အထင်သေးရမယ်လောက်ကိုပြရနေတယ်တရားကိုပြရနေတယ်ပြန်ကိုပြရနေတယ် အဲ့လိုဒီစိတ်တွေကဖြစ်။ဒါနဲ့ဘုရားဘုရားတွေပါတာမမေဘူးဥပါလိယပရတော့။ဒါလို့ငါကဘုရားထံရောက်။ရောက်တဲ့အခါကျတော့ဝရပြိုင်။ဝရပြိုင်ကပထမမြတ်စွာဘုရားတစ်ချက်ပြောလိုက်ကြတယ်သဘောကျပါရဲ့။ ဒါပြောလိုက်တာလည်းသူကမေးလို့မဖြစ်ဘူး။ဒါကြောင့်လည်းအဲ့ဒါပြောနေတရားတစ်ခုဖြစ်သွားလို့မဟုတ်ဘူးလား။တရားကြီးတဲ့တရားလေးကိုအဲ့ဒီတရားလေးရဲ့နောက်ကတရားလေးတစ်ခါရင်းနေလို့မယ်။တစ်ချက်ပြောလိုက်တာနဲ့သဘောကျသွားတယ်။ဒါဆိုရင်သူ့ပါလေးကဖတ်ပြီးတော့သဘောကျပြီဆိုတာမြတ်စွာဘုရားမချက်ဘူး။ဖတ်ပြီးနားထောင်တယ်။ဒါကြောင့်လည်းနားထောင်ကောင်းတယ် မြတ်စွာဘုရားရှင်းလင်းဟောပြတာနားထောင်ကောင်းနေတော့နည်းနည်းဆက်ဆက်ပြီးတော့မြတ်စွာဘုရားဟောကိုယ်ကိုဟောလို့ကိုယ်တကယ်ကြလို့မြတ်စွာဘုရားမြတ်စွာဘုရားရဲ့တတိတာကပထမအချက်ကလေးဖြစ်သွားတယ်တရားပြီးတဲ့အခါကျတော့မြတ်စွာဘုရားအဲဥပဒေကဥပဒကနန္ဒာရေတု ဒိဋ္ဌိသဗ္ဗံသဗ္ဗံသဘုရားဘုရားဗန္နဝရဏဒိဋ္ဌိကိုယောဂီစိတ်က90ခုဥပဒကလေးတကူအားမှတ်တယ်ကဘုရားမြတ်စွာဘုရားဆောက်တယ်မြတ်စွာဘုရားကဟဲ့ဥပလူသင်္ကသံဃာလူမထေရမရှားလူမဟုတ်ဘူး ရာလုံးမဲ့ရမှာဒါတော့တပြေးပြေးတပြေးပြေးခင်းဆက်ကြတဲ့ကိုဒီလူတိုင်းသိနေတာအဲ့တော့လူတိုင်းသိတဲ့ခင်းဆက်ကြတဲ့ကိုဆိုတာစင်စင်စားစားလုပ်ရတယ်မစင်စင်လုပ်ရဘူးပြန်စင်ရအောင်ပင်ဟာဒီဗန္ဓနဘပိဋ္ဌဆရာကြီးတွေရဲ့တပည့်ဖိုက်လားအဲ့တော့တကယ်ပဲသိစိတ်ထဲမှာသဘောပေါက်မှပဲ လက်ခံနေတာကမေလက်ခံပြီးတော့ဒိဋ္ဌိတကူအဖြစ်ပြညာဒီလိုဒီမဟုတ်သေးဘူး။ဒါကြောင့်ကပုံကြိမ်တော့ပုံကြိမ်တော့မှာပေါ်တယ်အဲ့လိုစဉ်းစားအောင်ပါလိစဉ်းစားအောင်ပါလိမကြည့်နိုင်တော့အောင်နော်။ဖတ်ရတာကပြောတယ်။ဥပ္ပါဒိကလည်းပြောတယ်ဆိုတော့မြတ်စွာဘုရားတဲ့။ရှင်ဘုရားဘုရားပထမဆုံးအချက်ရှင်းပြလိုက်ကြတာတကူတော့ အမှန်တန်ကိုပြင်းနဲ့နှုတ်ဆက်သွားပါပြီတဲ့နာအဆက်တွေနာအဆက်တွေဟာတပည့်တော်အတွက်ဆိုရင်ပြင်းပြလို့ရမလေးကတော့ပါပဲခုနကပြောတဲ့တရားတန်ခါကိုယုံကြည်ပုံစံနဲ့ယုံကြည်ပြီးပါတော့ဘုရားလည်းခုနကပြောပြင်းပြတာနားထောင်ရမယ်တပည့်နားထောင်နေတာပါတော့အခုအင်ပါလို့စဉ်းစားအောင်တဲ့နေသင်ကြားတဲ့ပုံစံဟာ စဉ်းစားရလို့မှတော်မယ်လို့ဆိုတဲ့စကားကြောင့်လေတော်မြတ်စွာဘုရားကိုတပည့်တော်သိရှိနေရပါပြီဆိုရတယ်။တပည့်တော်ဆရာကြီးတွေဆိုရင်အဲ့ဒါလည်းမဟုတ်ပါဘူးတဲ့။ဒီသားတရားရဲ့ဂုဏ်သေးကြီးကိုပြောပြီးဆိုလို့ရှိရင်အဲ့ဒါတို့ပိတ်ပင်ပါမိပါတယ်တဲ့။မြတ်စွာဘုရားကဒီလိုမျိုးနဲ့ သေးတယ်ဒီလိုသေးတယ်ဆိုတာတော့မှစဉ်းစားရလုံးအောင်ဆိုတော့အမှန်တန်ကွာချမ်းနေပါတယ်ဒါကြောင့်ပိုးကြည့်နေပါတယ်ဆရာငါကြတော့မြတ်စွာဘုရားကခေါင်းမလိုက်ရတယ်ဆရာမြတ်ကဘယ်လိုကြောက်လဲဆိုတော့ဒိဋ္ဌိတွေကိုနိဗ္ဗာန်ကောင်းတဲ့ဒိဋ္ဌိတွေကိုသိအိမ်ကို ဒီနေ့ကစပြီးအဝေါ်နဲ့မခံနိုင်ဘူးတို့ရဲ့မကြည့်ဘူးမလို့ရဲ့မစိတ်ကြိုက်ဆုံးကမလူမနန်းတော့ဘူးတဲ့ဒီလိုတော့ကြောက်တာကြောက်တော့မြတ်စွာဘုရားကမဟုတ်ဘူးပါလို့မင်းယုံကြည်တာယုံကြည်တာပက္ခာသာဒိဋ္ဌိတွေရဲ့ခဏလေးမကွဲနဲ့တို့တွေလည်းသိနေလူတန်းမြတ်တာမြတ်စွာဘုရားဒီလိုမိတ်ဆက်မှတ်အဲ့ဒါနဲ့ဥပါလိကျန်ပါရကျန်ပါတဲ့အခါကျတော့တမျိုးလုံး ဟောအပိုင်းလို့ဆိုပါတယ်ဥပါလိမိဂနာပိုင်းကဥပါလိယမြတ်စွာဘုရားမြတ်စွာဘုရားတတိပါကဖြစ်ပါပြီဖြစ်ပါပြီဖြစ်ပါပြီဆိုတာကြားကြတယ်ဥပါလိယလည်းအိမ်ပြန်ရောက်တော့ဘုံတော်တက်ကြတော့ကဒါကခုနှစ်ထပ်ရှိတာကိုသိရတာတတိဆိုတော့ တထည့်ကဘာကြောင့်တကားခုနှစ်ထောက်ရှိရတာဟမ်ကြောက်လို့လေဟုတ်ပြီလားဟုတ်ပါဦးကောဒီလိုပဲလေဒီလိုမဟုတ်ပါဘူးကြောက်လို့အဲ့ဒီဒကသကိုအပေါ်မှာလို့ဆိုတော့မင်းတို့ဒီနေ့ကစပြီးတော့ဒိဋ္ဌိတွေမိဘနာကိုင်းနာတွေငါ့အိမ်မင်းကြီးနဲ့ဝေနာရင်ဖတ်ဖို့ အဲ့ဒါလည်းဆင်းရဲပြီးအမြင်ပေးပြီးဆိုတာအဲ့ဒါလည်းတရင်နဲ့ကြာရဒိဋ္ဌိတွေမနေနိုင်ဘူးဆရာကြီးကိုယ်တိုင်လာတယ်မိဂန္ဓာကြီးကိုယ်တိုင်လာတယ်တတိယနဲ့လာတော့ပထမတော့ဟောနေပြီးသိတာတော့အဲ့မလာရဘူးဒီတတိယကလည်းအမင်းဆက်နေကြတော့ဒါနဲ့မိဂန္ဓာကြီးကတန်တဲ့ဗမာနဲ့မင်းတို့တပြည့်ပြောပြတာကောကောမရမလာရဘူးသူ့ပြည့်ရသူ့ပြည့်ရဘူး ဒီလိုမျိုးနာမတိုင်းနေတဲ့ခါကြတော့ဒီလိုလေးကဆင်းလာပြီးတော့ပထမတကားကရပ်ဖို့ပြေးပြီးတော့အဲ့ဒီတကားကြားထဲမှာပဲတကားကြားထဲမှာတကားတစ်ခုနဲ့တစ်ခုကြားထဲမှာအတန့်ခံရနေရာရှိတယ်မပြီးကြတော့အဲ့ဒီနေရာထိုင်နေလက်သေးသေးကြတယ်တရားအမြင့်နာထိုင်တယ်ဒီတော့ကမတက်ပါတော့ဘူးဒီကမ္ဘာဘုရားကြီးစိတ်မလဲပါတော့ဘူး တပီတပီတပီဒီလိုဖြစ်တာအဲ့ဒါနဲ့ဥပါလိကြတဲ့နေရာရင်းထားတယ်ထားပြီးတော့ဥပါလိကိုပြောတယ်ဟဲ့ဥပါလိကဘယ်လိုဖြစ်ပါလဲငါတို့စားတာမပြောဘူးလားရှင်ဘုရားမှာအာယတမိမှာပတ်တယ်မင်းမသားနဲ့မသားနဲ့မင်းအဖက်သားခံရလို့မလို့ပြောတာဟောအခုမင်းအဖက်သားခံရပြီပေါ့လား သူပြောတဲ့ကနားခံလို့ပြင်ဘယ်လိုဖြစ်တာအင်းပါလို့ကဘယ်နဲ့ပြောလဲဆိုတော့အမြင်ကြီးကမှာတော့အဲမလို့လှည့်စားမှုမျိုးဆိုလို့ရှိရတော့အကျိတ်အရာထောင်မကလှည့်စားခံမှာတော့ကောင်းလားဟမ်အကျိတ်အရာထောင်မကလှည့်စားခံမှာတော့ ဒါဘုရားမှာမရနိုင်လို့